တိမောသေဩရစာပရမဆောင်ခန်းကြီး6အငယ်1မှ9ဘုရားသခင်၏နာမတော်နှင့်တရားတော်သည်ကဲ့ရဲ့ခြင်းနှင့်ကင်းလွတ်မည်အကြောင်းအစေခံကြုံမိဒီကမိမိသခင်ကို အလွန်ယိုသေးတိုက်တော်သူဟု၍မှတ်စေသခင်သည်ယုံကြည်သောသူဖြစ်လျင်ဤကိုဖြစ်သည်ဟု စိတ်ထင်နှင့်မခန့်မညာမပြုစေနှင့် အစေခံခြင်း၏အကျိုးကိုခံရသောသူသည်ယုံကြည်သောသူချစ်အပ်သောသူဖြစ်သောကြောင့်သာ အစီခံစေဤသို့ဆုံးမဩဝါဒပေး၍တိုက်တွန်းတွေးဆောင်လော့ခြားနာသောဩဝါဒကိုသင်ပေး၍ငါတို့သခင်ယေရှုခရစ်စကားသည်ဟူသော စင်ကြယ်သောစကားကို၎င်းဖျားကို၌မွေလျောခြင်းနှင့်အညီဖြစ်သောဩဝါဒကို၎င်းဝန်မခံသော သူမည်သည်ကားမာနနှင့်ရစ်မှု၍အလင်းနားမလဲပဲပု္ပ္ပာအမေးကိုဆွေးနွေး၍စကားကြောင့်သာညှင်းခုန်သော အားဖြင့်စိတ်ပေါ်သောသူဖြစ်၏ ထိုသို့ပြုလျင်ညူဆူခြင်းရန်တွေ့ခြင်းသူအထရေကိုရှုံချခြင်းမနာလိုသောကြံစီခြင်းစိတ်နှလုံးယိုယွင်း၍တမာတရားနှင့် ကင်းသောသူတို့၏အချီးနှီးဆွေးနွေးခြင်းဖြစ်တတ်၏ဖျားဝတ်၌မွေလျော်ခြင်းသည်အကျိုးစီးပွားဖြစ်သည်ဟု သူတို့သည်စိတ်ထင်ကြ၏ထိုသို့သောသူတို့ကိုရှောင်လော့ယုံရဲသော စိတ်ပါလျင်ဖျားဝတ်၌ မွေ့လျော်ခြင်းသည်ကြီးစွာသောအကျိုးစီးပွားမှန်၏။အကြောင်းမူကား၊ငါတို့သည်ဤလောကထဲသို့အဘယ်အရာမျှမပါဘဲလာသည်ဖြစ်၍၊ထွက်သွားလျှင်လည်းအဘယ်အရာကိုမျှယူ၍မသွားနိုင်ဟု ထင်ရှားလျက်ရှိ၏။သို့ဖြစ်၍စားရန်ဝတ်ရန်ရှိသမျှနှင့်ရောင့်ရဲလျက် နေကြကုန်အံ့။ငွေရတတ်ခြင်းငှါအလိုရှိသော သူတို့သည်အပြစ်သွေးဆောင်ခြင်း၊ဘမ်းမိခြင်း၊မိုက်မဲဖျက်ဆီးတတ်သောတပ်မက်ခြင်းများထဲသို့ ကြာရောက်တတ်ကြ၏ထိုသို့သောအားဖြင့်လူတို့သည်အကျိုးနည်းခြင်းပျက်စီးခြင်း၌နှင့်မွန်းတတ်ကြ၏အငယ်တစ်ဆယ်မှ16အကြောင်းမူကားငွေကိုတက်မဲ့ခြင်းသည် မကောင်းသော အမှုအပေါင်းတို့တွင်မူလအမြင့်ဖြစ်သည် လူအချို့တို့သည်ငွေကိုတက်မဲ့သောကြောင့်ယုံကြည်ခြင်းတရားလမ်းမှလွဲသွား၍ပူပန်ခြင်းဝေနာများနှင့် ကိုကိုကိုထုတ်ချင်းခတ်အောင်ထိုးကြပြီတို့ဖြစ်၍အိုဖျားသခင်လူတင်းဒီထိုးအပြစ်များကိုကျင်ဆောင်လော့ဖြောက်မတ်စွာကျင့်ခြင်းဘုရားဝတ်၌မွေလျော်ခြင်းယုံကြည်ခြင်းချစ်ခြင်းတီးခံခြင်းနုညံ့သိမ်မွေ့ခြင်းတို့ကိုမိအောင်လိုက်လော့ယုံကြည်ခြင်းနှင့်ဆံ၍ကောင်းစွာသောတိုက်လှန်ခြင်းကိုပြုလော့ထာဝရအသက်ကိုကံယူလော့ထိုအသက်ကိုရမည်အကြောင်းတင်းဒီခေါ်တော်မူခြင်းကိုခံရ၍ တတ်တည်အများတို့ရှေ့၌ကောင်းမွန်စွာဝန်ခံပြီးငါတို့သခင်ယေရှုခရစ်ထင်ရှားပေါ်ထွန်းတော်မူသည့်တိုင်အောင်သင်သည်အညစ်အကြေးနှင့်ကင်းစင်၍အပြစ်တင်ခွင့်မရှိဘဲလျက်ပညာတော်ကိုစောင့်ရှောက်မိအကြောင်းအလုံးစုံတို့ကိုအသက်ရှင်စေတော်မူသောဘုရားသခင်ရှေ့မှ၎င်းပုံတိပိလက်မင်းထံကောင်းသောဝန်ခံခြင်းပဲ၌တက်တည်ခံတော်မူသောယေရှုခရစ် ရှေ့မှ၎င်းငါသည်တင့်ကိုပညာထား၏ မရဏာနှင့်ကင်းလွတ်သောသူတပါးဒီဖြစ်တော်မူထသောအဘယ်သူမျှမချင်းကပ်နိုင်သောအလင်းထဲ၌နေတော်မူထသောအဘယ်သူမျှမမြင်ဘူးရာမမြင်နိုင်ရာဖြစ်တော်မူထသော မင်္ဂလာရှိသောတပါးဒီသော အရှင်ဖြစ်တော်မူထသောဘယင်တကာတို့၏ဘယင်သခင်ကားတို့၏သခင်သည် ကာလအချိန်ရောက်သောအခါသခင်ယေရှုခရစ်ထင်ရှားပေါ်ထွန်းခြင်းကို ပြတော်မူလိမ့်မည် ထိုဘုရားသခင်သည်ထာဝရဂုဏ်အသရေ၊အစွမ်းသတ္တိရှိတော်မူစေသတည်း။အာမင်။ဤဘဝ၌ငွေတတ်သောသူတို့သည်မာန်မာနစိတ်နှင့်ကင်းလွတ်၍မမြဲသောစည်းစိမ်ကိုမကိုးစားဘဲ၊ငါတို့ခံစားဘို့ရာအလုံးစုံတို့ကိုကြွယ်ဝစွာ ပေးသနားတော်မူသော၊အသက်ရှင်တော်မူသောဘုရားသခင်ကိုကိုးစားရမည်အကြောင်းနှင့် သူတပါးအားကျေးဇူးပြုခြင်း ၊ကောင်းသောအကျင့်၌ကြွယ်ဝပြည့်စုံခြင်း၊စွန့်ကြဲချင်သောစေတနာစိတ်ရှိခြင်း၊အချင်းချင်းဆက်ဆံခြင်း၊မှန်သောအသက်ကိုဝင်စားလိုသောငှါ၊နောင်ဘဝ၌ကောင်းသောဘဏ္ဍာကိုမိမိတို့အဘို့ဆည်းဖူးခြင်းတို့ကို ပြုရမည်အကြောင်းပညတ်ထားလော့။အိုတိမောသေ၊သင်၌အပ်ထားသောအရာကိုစောင့်ရှောက်လော့။တရားမဲ့ဖြစ်သော အချည်းနှီးစကားပြောခြင်းကို၎င်း သိပ္ပံအတတ်ဟု၍အလွဲခေါ်ဝေါ်သောသိပ္ပံအတတ်စီတာနှောက်ရက်ခြင်းကို၎င်းရှောင်လော့ထိုသိပ္ပံအတတ်ကိုလူအချို့တို့သည် ဝန်ခံပြုစုသောအားဖြင့်ယုံကြည်ခြင်းတရားလမ်းမှလွဲကြပြီးသင်၌ကျေးဇူးတော်ရှိစေတည်းအာမင်တိမောသေဩဝါဒစာပထမဆောင်ပြီ